ဇံပါမြို့ကကရာအမည်ရှိတဲ့ရေကန်အနီးမှာရဟန်းပေါင်းများစွာနဲ့မြတ်စွာဘုရားသတင်းသုံးနေတဲ့အချိန်ဗုဒ္ဓဘာသာမဟုတ်တဲ့ပရပိုက်တယောက်အဝဝတ်တဲ့ပရပိုက်တယောက်သူ့နာမည်ကတော့ကရန္တကသူရဲ့စင်တိန်ရဲ့သားတယောက်ဖြစ်တဲ့ပိတ္တဆိုတဲ့ဗုဒ္ဓဘာသာတကားတယောက်နှစ်ယောက် မြတ်စွာဘုရားထံသွားကြမြတ်စွာဘုရားထံသွားပြီးတော့ဘုရားဘာသာတကဖြစ်တဲ့ပိတ္တကတော့မြတ်စွာဘုရားကိုရှိခိုးပြီးတော့တင့်တော်တဲ့တဏှာမှာထိုင်းနေတယ်ဘုရားဘာသာမဟုတ်တဲ့ကရန္တကဆိုတဲ့ပြဘက်ကမြတ်စွာဘုရားကသူကရှင်းမခိုးဘူးမြတ်စွာဘုရားနဲ့ဝမ်းမြောက်ဝမ်းသာစရာစကားတွေပြောပြီးတော့သူတို့တင့်တဲ့နေရာမှာထိုင်ပြီးတော့နေကြတယ်အဲဒီလို လူနှစ်ယောက်မြတ်စွာဘုရားအနိဗ္ဗာန်မှာထိုင်ပြီးနေကြတဲ့အချိန်မြတ်စွာဘုရားရဲ့ဝန်းကျင်မှာလည်းပဲယဟန်တွေကအများကြီးတော့ဝိုင်းရံပြီးတော့ထိုင် နေကြအဲဒီလိုထိုင်နေကြတဲ့ယဟန်တွေရဲ့နေပုံထိုင်မှုကိုဘုရားဘာသာမဟုတ်တဲ့အဲဒီကရန္တကဆိုတဲ့ပရဘက်ကမြင်လိုက်တဲ့အခါမှာအကြီးအကျယ်သူကပီတိသောမနတ္တတွေစိတ်ထဲမှာဝမ်းသာကြည်နူးမှုတွေကျေနပ်မှုတွေဖြစ်ပြီးတော့စိတ်ထဲမှာအားရနေတယ် အမတန်မှအာရဒါနဲ့သူတို့ကစိတ်ထဲကအာရအောင်နဲ့မချေနှက်နိုင်လို့သူကမြတ်စွာဘုရားကိုနှုတ်နဲ့ထုတ်ပြီးတော့ရှောက်တယ်မြတ်စွာဘုရားမြတ်စွာဘုရားရဲ့တပည့်ပရိသတ်တရားယဟန်တန်ဃာတွေကဖဏီယာကြည့်ကြည့်ဘသူကြည့်လိုက်ကြည့်လိုက်အမတန်မှငြိမ်သက်တာပဲဒီထဲမှာရှင်ဘုရားနာမှာမြတ်စွာဘုရားနာမှာထိုင်နေကြတဲ့ယဟန်ဒီတပားမှလက်လောက်တာလည်းမတွေ့ရဘူးတပားမှခြေလောက်တာလည်းမတွေ့ရဘူး တပားနဲ့တပားစကားပြောတာလည်းမတွေ့ရဘူးအမတန်ငြိမ်သက်တာပဲတဲ့အဲ့ဒီမြင်ကွင်းကတပီးတော်ရဲ့စိတ်ကိုအမတန်မှဆွဲဆောင်မှုရှိပါတယ်တဲ့ကြည်နုကြည်နှံ့မှုတွေအမတန်မှဖြစ်စေပါတယ်အဲ့ဒီလိုဒီဟန်နေငြိမ်သက်နေတယ်လို့ပဲအရှိရှိဘုရားရှင်ဒီနောက်ပွင့်လာမဲ့ဘုရားရှင်ဒီရောဒီလိုပြိတ္တတွေရှိပါလိမ့်မယ်ဒီလိုအထက်တန်းကြတဲ့အမတန်မှအဆင့်တန်းမြင့်တဲ့ပြိတ္တတွေ ရှိပါလိမ့်အဲ့ဒီပွင့်မဲ့ဘုရားရှင်နေရော ပွင့်ပြီးဘုရားရှင်နေရောအရှင်ဂေါရမသင်ဆုံးမထားသလိုပဲအမနာမကောင်းမွန်တဲ့အဆုံးအမတွေနဲ့အဲ့ဒီတန်ဃာတွေကိုလည်းပဲဒီဟန်တန်ဃာတွေနီးသူဆုံးမပါလိမ့်မယ်လို့သူကသူ့အထင်လေးနဲ့သူတွေးပြီးသူအတွေးနဲ့သူလျှောက်ပါတယ်မြတ်စွာဘုရားက သူစိတ်ထဲမှာအမတန်မှအာဟောစရာလည်းဖြစ်နေတာအမတန်မှအာဟောစရာဖြစ်တာပဲမဖြစ်စဘူးအမတန်မှထူးဆန်းတာပဲတဲ့ဒီလိုစိတ်ထဲမှာအာရပါရသူရှောက်နေရှောက်တဲ့ခါတော့မြတ်စွာဘုရားကဟုတ်တယ်တဲ့ဒီဟန်ဒီကိုငါဘုရားအဆုံးမအမတန်မှကောင်းမွန်တဲ့အဆုံးမတွေပေးထားတယ်ရှိကဘုရားရှင်နေလည်းဒီဘုရားဒီငါဘုရားပေးတယ်လို့ပဲပေးခဲ့ကြတယ်။နောက်ဘုရားရှင်နေလည်းဒီလိုပဲပေးကြမှာပဲဒီလိုယဉ်ကျေးအောင်အဲ့ဒီလိုမြတ်စွာဘုရားက အဲ့ဒီကရဏကပြောတဲ့စကားကိုပြန်လဲထောက်ခံပြီးတော့မြတ်စွာဘုရားအမိန်ချပြီးတော့ဒီလိုညီသက်ချင်းရဲ့အကြောင်းဟာဘာကြောင့်ညီသက်တယ်လဲဆိုတာကိုတော့အဲ့ဒီကရဏကလည်းဘုဒ္ဓတာမရှိရှားပါဘူးမသိရှားပါဘူးဒါနဲ့မြတ်စွာဘုရားကသူ့ကိုပြောပြတာပေါ့ဒီလိုညီသက်နေရခြင်းရဲ့အကြောင်းကတဲ့အခြားမဟုတ်ဘူးတဲ့ဒီအခု ယဟန်နေတဲ့မှာတဲ့ယဟန်နာပုဂ္ဂိုလ်တွေလည်းပါတယ်တဲ့နာဂံပုဂ္ဂိုလ်တွေလည်းပါတယ်တက္ကရာဂံပုဂ္ဂိုလ်တွေလည်းပါတယ်သောတာပန်ပုဂ္ဂိုလ်တွေလည်းပါတယ်အဲ့ဒီပုဂ္ဂိုလ်တွေကတဲ့တတိရှိနေကြတယ်ယဟန်နာပုဂ္ဂိုလ်တွေဆိုလို့ရှင်တတိယာနုံမြင့်ရှိနာဂံပုဂ္ဂိုလ်ဆိုလို့ရှင်လေးပုံသုံးပုံရှိတက္ကရာဂံပုဂ္ဂိုလ်ဆိုရင်တော့တတိတဝက်ရှိသောတာပန်ပုဂ္ဂိုလ်ဆိုရင်တော့တတိလေးပုံတစ်ပုံရှိတာပေါ့အဲ့ဒီလိုအရိယာမဟုတ်ပေမဲ့ ပုထုဇဉ်ဖြစ်နေကြတဲ့ပုဂ္ဂိုလ်တွေကလည်းပဲသူတို့အတိုင်းအတာနဲ့သူတို့သတိတွေကရှိနေကြတယ်။အဲဒီလိုသတိတွေရှိနေတော့သတိလက်လွန်မဟုတ်ဘူးတဲ့တတိပဋ္ဌာန်၄ပါးပွားပြီးတော့နေကြတယ်တဲ့။အဲဒီလိုသတိရှိနေတဲ့အခါရောက်တော့ဒီငြိမ့်သက်တဲ့ကိုယ်အမူအရာအကုန်လုံးဒီမှာယဟန်ဒီမှာရှိနေတော့တာပဲတဲ့တတိကလှုပ်အဲလက်လှုပ်မယ်ဆိုလို့ရှိရင်လှုပ်ချင်တာလေး ဒါကလှုပ်ရှင်တာလေးကိုမှတ်တယ်နောက်လှုပ်တာကိုမှတ်တယ်စသဖြင့်ပေါ့လေတတိယရှိနေတာဆိုတော့မလိုအပ်တဲ့ခုနလက်လှုပ်ရှားမှုခြေလှုပ်ရှားမှုစကားပြောဆိုမှုဒါတွေမရှိတော့အကုန်လုံးငြိမ်သက်သတ္တိပဋ္ဌာန်၄ပါးမှာဒီယဟန်နေဟာကောင်းစွာတည်တဲ့စိတ်ရှိကြတယ်လို့မြတ်စွာဘုရားကပြောပြီးတော့ဒီယဟန်နေဟာသူတို့ရဲ့ခန္ဓာကိုယ်အမှုအရာတွေကိုလည်းပဲရှုမှတ်ပြီးတော့နေကြတယ်သူတို့ရဲ့စိတ် အမှုအရာတွေကိုလည်းရှုမှတ်ပြီးတော့နေကြတယ်ခံစားမှုကောင်းဆိုလက်ဒီဝေဒနာတွေကိုလည်းရှုမှတ်ပြီးတော့နေကြတယ်မြင်ကြနံစားစရှိတဲ့သဘောတရားအာယုန်တွေကိုလည်းရှုမှတ်ပြီးတော့နေကြတယ်တဲ့အခုယောဂီတွေကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ် ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်တတိပဋ္ဌာန်၄ပါးမနဲ့ဖိယတာမျိုးလုံးဖွင့်တဲ့အချိန်ကစပြီးတော့ပြန်အိပ်ပျော်သည်အထိ ဒါဒလဆက်မှတ်နေကြရတာပဲစွတ်နိုင်သမျှမှတ်မှတ်ပြီးတော့နေကြရအဲ့လိုယောဂီတွေအခုမှတ်နေကြတယ်လို့ပဲမြတ်စွာဘုရားရဲ့ဘဝဉာဏ်မှာထိုင်နေကြတဲ့ယဟန်တော်တွေကတော့ယောဂီတွေရဲ့တတိအားလည်းပိုးကောင်းတယ်တမာရီအားလည်းပိုးကောင်းတယ်ပညာအားလည်းပိုးကောင်းတယ်ဟိုးပြီးတော့ကောင်းတဲ့အတွက်သူတို့အမတန်ငြိမ်သက်ကြယဟန်နာတွေကိုအနာဂံသောတာပန်တက္ကရာဂံဒီလိုအရိယာပုဂ္ဂိုလ်တွေဆိုတော့ သူတို့တရိယာတမာရိယာပညာအားတွေကကောင်းနေပြီကောင်းနေကြတဲ့အခါအမတန်ညီသက်ရှုမှတ်ကြရှုမှတ်တဲ့အာယုန်တွေကိုယောဂီတွေမှတ်တယ်လို့ပါပဲအခုယောဂီတွေဒီမှာကြိုကြိုစားစားနဲ့မှတ်နေတာကိုပြီးကတစိမ့်လူတွေပြည်တွင်းကလူတွေပဲဖြစ်ဖြစ်ပြည်ပကလူတွေပဲဖြစ်ဖြစ်လာပြီးတော့ဒီเจ้าကြီးကိုလာလိုက်ပြီဆိုလို့ရှိရင်เจ้าကြီးကလည်းအမတန်ကျဲကျဲဝန်းကျဲကျဲပြန့်ပြန့်အဲရှုခင်းကလည်းအမတန်မှသူတို့အတွက်ကြီးနူးစရာဖြစ်ဒေသိမှုငြိမ်သက်မှု စသည်ဒါတွေကိုအကုန်လုံးကြည့်လိုက်တဲ့အခါရောက်ရောက်ချင်းမဲ့သူတို့စိတ်ချမ်းသာရဲ့အကြောင်းတွေပြောတာနေကြားဘူးတယ်ကြားရတယ်ဓမ္မယုံကြီးလာလိုက်တယ်ယောဂီတွေအောက်ထက်ကအမျိုးသမီးပြည်တွင်းပြည်ပယောဂီတွေတရားတွေမှတ်ကြစဉ္ညာလျှောက်ချင်းလျှောက်မှတ်ရိုးရိုးသေးသေးမှတ်လေးလေးစားစားမှတ်စကားမပြောသူများနောက်ရှက်မဖြစ်အောင်တတိထားပြီးတော့ကြိုးစားပြီးမှတ်ကြအပေါ်ရမှာလည်းအမျိုးသားယောဂီတွေအဲ့ဒီလိုပဲကြိုးစားပြီးမှတ်ကြအဲအဲ့ဒီမြင်ကွင်းနေမြင်ရတဲ့အခါ တရားသူတို့အာမထုတ်နိုင်ပြီမယ်တချို့ဗုဒ္ဓဘာသာတွေရောဗုဒ္ဓဘာသာ မဟုတ်တဲ့သူတွေရောလာပြီးအာထုတ်ကြတယ်မြင်ရမြင်သွားရပြီဆိုလို့ရှိရင်စိတ်ထဲမှာကြည်နူးကြည်နပ်သွားကြတယ်သူတို့လိုကြိုးစားပြီးတော့အာထုတ်ကြည်ကျင်စိတ်တွေလည်းပေါက်သွားကြတယ်တချို့လည်းပဲအဲ့ဒီမြင်ကွင်းတွေကြီးပြီးတော့ကြိုးစားအာထုတ်ကိုလာကြတဲ့သူတွေကြိုးစားအာထုတ်သွားကြတယ်သူတွေအများကြီးပါပဲပရပိုက်ကတော့ဗုဒ္ဓဘာသာမဟုတ်ပေမဲ့ ဒီကြည်ညိုပွဲရအမှုရလေးတွေမြင်ကွင်းလေးတွေမြင်လိုက်ရတော့ကြည်ညိုတဲ့တရားတရားတွေဖြစ်တယ်။ကြည်နဲ့ကြည်နုမှုပီတိသောမနတတွေအကြီးအကျယ်ဖြစ်တယ်။အဲဒီလိုပဲဒီမှာယောဂီတွေလာအထုတ်ကြလို့ယောဂီတွေမှာယောဂီတွေအထုတ်ကြတာကိုမြင်ရလို့ဘုရားဘာသာမဟုတ်တဲ့သူတွေရောဘုရားဘာသာတွေရောတရားတရားတွေဖြစ်သွားကြတယ်။ကိုယ်ကိုယ်တိုင်အားကြပြီးတော့အထုတ်ဖြစ်သွားကြတဲ့သူတွေလည်းရှိတယ်။အမတန်မှမိမိအတွက်လည်းအကျိုးများတဲ့သူတစ်ပါးအတွက်လည်းအမတန်မှအကျိုးများတဲ့ မြတ်စွာဘုရားကတဏှာမှာပြောခဲ့မိမိကိုယ်ကိုမိမိစောင့်ရှောက်ခြင်းတဲ့တတိပဋ္ဌာန်ကိုအားထုတ်ရမယ်သူတစ်ပါးကိုစောင့်ရှောက်ခြင်းနဲ့ဆိုရင်လည်းပဲတတိပဋ္ဌာန်ကိုအားထုတ်ရမယ်တတိပဋ္ဌာန်ကိုအားထုတ်လို့ရှိရင်မိမိကိုယ်ကိုလည်းစောင့်ရှောက်ပြီးသားဖြစ်တယ်သူတစ်ပါးတွေကိုလည်းစောင့်ရှောက်ပြီးသားဖြစ်တယ်တဲ့ဒါကြောင့်မို့တတိပဋ္ဌာန်ကိုအားထုတ်ရမယ်ယောဂီတွေဒီမှာမှတ်နေလို့ရှိရင် အဲနံပါတ်1မိမိရဲ့မကောင်းတဲ့စိတ်တွေမိမိရဲ့မကောင်းတဲ့အပျော်တွေမိမိရဲ့မကောင်းတဲ့အပြုတွေဒီကာယကံဝစီကံမနောကံမကောင်းတဲ့ဟာတွေမိမိမှာဖြစ်မလာအောင်ကိုယ့်ကိုယ်ထင်းထင်းစောင့်ရှောက်ပြီးသားလည်းဖြစ်တယ်အဲ့ဒီလိုမကောင်းတာတွေမဖြစ်ပေါ်ရအောင် ထင်းထင်းစောင့်ရှောက်လိုက်တော့ဒီမကောင်းတာတွေကြောင့်မကောင်းတဲ့စိတ်ထားမကောင်းတဲ့အပျော်ဆိုးမကောင်းတဲ့အပြုအမူတွေကြောင့်တစ်ဖက်သားကိုဒုက္ခပေးရလည်းမရောက်တော့တစ်ဖက်သားကိုလည်းပဲကိုက စောင့်ရှောက်ပြီးသားဖြစ်သွားတယ်တဲ့ဒါကြောင့်မို့ဒီတတိပဋ္ဌာန်တရားအထုရတယ်ဆိုတော့ကိုယ်အကျိုးအတွက်လည်းနံပါတ်1ဖြစ်တယ်နံပါတ်2သူတစ်ပါးအတွက်လည်းအကျိုးရှိတယ်တစ်ချက်ခုနှစ်ချက်ပြဒါကြောင့်တတိပဋ္ဌာန်အလုပ်အထုနေပြီဆိုလို့ရှိရင်အဲမိမိအတွေ့အမတန်မှအာရကျဉ်းတ်စရာကောင်းတယ်သူတစ်ပါးတွေလည်းအမတန်မှအာရကျဉ်းတ်စရာကြည်နုစရာဖြစ်တယ်တဲ့အဲခုကရန္တကဆိုရက်ပရပိုင်ဟာဒီယဟန်ရဲ့ အမတန်ကျင့်တ်စရာ ကောင်းတဲ့သတိပါတဲ့ခုနသူတို့ရဲ့အပြုမူအနေထိုင်လေးတွေကိုတွေးပြီးတော့အမတန်မှကြည်နူးတယ်အမတန်မှအာရကျင့်တ်စရာအာရကျင့်တ်မှုတွေသူဖြစ်သွားတယ်တခါတော့ကဆရာတစ်ပတ်နှစ်ယောက်သူတို့ဝါဝါကိုအထက်ကိုထောင်ပြီးတော့ဂျွန်ပါကစားပြတယ်ဆရာတစ်ပတ်နှစ်ယောက်ပြကြတယ်ပြကြတဲ့ကပရိသတ်တွေအများကြီးလာကြည့်ပေါ့လေအဲ့ဒီမှာဆရာကနေပြောတဲ့သူတစ်ပတ်ကိုတပည့်တဲ့ မင်းငါ့ကိုမကြောက်ငါ့ကိုလည်းဒီဥဆိုင်တော့တဲ့အဲသူကအဲ့လိုပြောတယ်အဲ့လိုပြောတဲ့အခါတော့တပည့်ကပြန်ပြောတယ်ဆရာအဲ့လိုမဟုတ်ဘူးဆရာကဆရာတောင်းကိုပဲဆရာကြီးပြောအောင်လုပ်ပါအဲ့လိုကြီးပြောအောင်ဆရာဘက်ကဆရာလုပ်ရမယ့်အလုပ်ကသာလုပ်လို့ရှိရင်ကျွန်တော်အတွက်လည်းပဲဆောက်ရှောက်ပြီးသားဖြစ်ပါတယ်ကျွန်တော်ကလည်းပဲကျွန်တော်တောင်းကိုကျွန်တော်ကြီးပြောအောင်လုပ်လို့ရှိရင်ဆရာကိုလည်းဆောက်ရှောက်ပြီးသားဖြစ်သွားပါတယ်အဲ့ဒီလိုပါပဲယောဂီဟာလည်းပဲ ကိုမှတ်မယ်အလုပ်ကိုကိုသာလုပ်နေအမှတ်မယ်အလုပ်ဆိုတာယောဂီတွေသိပါတယ်အဲ့ဒီမှတ်တာလေးအဲ့ဒီမှတ်မယ်အလုပ်တွေကကိုယ်တိုင်လုပ်နေလို့ရှိရင်နံပါတ်1ကိုယ်အတွက်အမတန်မှအကျိုးရှိတယ်အဲသူတစ်ပါးကိုလည်းဆောင်းလျှောက်ပြီးသားဖြစ်သွားတယ်ကိုယ့်ကိုလည်းဆောင်းလျှောက်ပြီးသားဖြစ်သွားတယ်ဒါကြောင့်ကိုယ်ယောဂီရဲ့တာဝန်ဖြစ်တဲ့ပေါ်လာသမျှအာယုံကို မလွတ်အောင်ကြိုးစားပြီးမှတ်မယ်အဲ့ဒီလိုကြိုးစားကြီးမှတ်ခြင်းအပြင် ကိုအကျိုးကိုလည်းဆောင်မိတာဖြစ်သွားတယ်သူတစ်ပါးအကျိုးကိုလည်းဆောင်မိတာဖြစ်သွားတယ်ခုမြတ်စွာဘုရားရဲ့ပတ်ဝန်းကျင်မှာထိုင်နေတဲ့ယဟန်နေငြိမ်သက်နေကြတာဘာကြောင့်လို့ဆိုတတိရှိလို့တဲ့အဲဒီမှာယောဂီတွေထဲမှာတချို့စကားပြောပြီးတော့အနှောက်ယှက်ပြီးတော့လည်းရှိတယ်။သွားရလာရအနှောက်ယှက်ပြုပြီးတော့သွားရလာရအတန်မြောင်းသွားလာပြီးတော့နှောက်ယှက်ပြီးတော့လည်းရှိတယ်။နေရာပစ္စည်းတွေကိုရှိတဲ့အခါမှာ အတန်ဒီမီပြီးတော့တစ်ဖက်သားကိုနှောက်ယှက်ပြုတာလည်းရှိတယ်အမျိုးမျိုးသောအနှောက်ယှက်တွေပေးနေတာဘာကြောင့်လို့ဆိုလို့ရှိရင်သတိမရှိဘူးသတိလွတ်နေတယ်အမှတ်လွတ်နေတယ်လို့အတိပ္ပယ်ဖော်ပြဒါကြောင့်အစကားပြောပြီးတော့အနှောက်ယှက်မပြရအောင်သတိမလွတ်ဖို့လိုတယ်စကားပြောတယ်ဆိုတာက နံပါတ်1ပြောမယ်ဆိုလို့ရှိရင်ခုပြောမယ်စကားအကျိုးရှိမရှိတရားနဲ့ဆက်ဆက်မဆက်ဆက်ဒီလိုနံပါတ်1သိမသိစဉ်းစားရမယ်အဲ့ဒီလိုစဉ်းစားပြီးတော့ပြောတဲ့စကားကိုပြောတဲ့အခါမှလည်းပြောခြင်းနဲ့ပြောခြင်းနဲ့ပြောတယ်ပြောတယ်အဲ့လိုမှတ်လိုက်လို့ရှိရင်တော့သူက ပြောတဲ့စကားလူအပ်တလောက်ပဲပြောပြီးပြီးသွားတာပဲခြာကြီးလည်းမပြောတော့စကားတွေအခြာကြီးပြောနေလို့ရှိရင်ကိုယ်တမာရီကိုပြန်ပြီးတော့ဖြတ်ပြစ်တာနဲ့အတူတူပဲရထားတဲ့တမာရီလေးတွေကိုခြေဖြတ်လိုက်တော့တာ နည်းနည်းပြောရင်နည်းနည်းပြောလိုက်တာနဲ့တမာရီတွေအများကြီးကိုကြိုးစားလာခဲ့တဲ့များတွေတဲ့ရည်သွန်းလို့ဖြစ်ပြီးတော့အလကားဖြစ်သွားတော့အဲစကားပြောမယ်ဆိုလို့ရှိရင်လည်းကိုယ်အတွက်လည်းနှောက်ယှက်ဖြစ်တယ်သူတို့ဘာအတွက်လည်းနှောက်ယှက်ဖြစ်တယ်ဒါကြောင့်အဲ့ဒါတွေကဘာကြောင့်ဒီလိုဖြစ်ရတော့ကိုယ်အတွက်လည်းနှောက်ယှက်ဖြစ်သူတို့ဘာအတွက်လည်းနှောက်ယှက်ဖြစ်ဒီလိုဖြစ်ရတော့ဆိုတော့တတိလွတ်လို့တဲ့တချို့ကတော့သူများနဲ့စကားပြောတယ် တချို့ယောဂီတွေကတော့မဟုတ်ဘူးတယောက်တည်းကိုကိုပြန်ပြီးတော့စကားပြောနေတဲ့စိတ်ကူးထဲမှာဟိုသူနဲ့ပြောဒီသူနဲ့ပြောစကားတွေပြောလို့စိတ်ကူးထဲမှာပြောနေတယ်အဲ့ဒီလိုပြောလို့ရှိရင်လည်းပဲသူကကိုတရားအတွက်နှောက်ယှက်ဖြစ်တယ်သူတစ်ပါးအတွက်နှောက်ယှက်မဖြစ်ပေမဲ့ကိုတရားအတွက်နှောက်ယှက်ဖြစ်တယ်ဒါကြောင့်အဲ့ဒါဟာအဲ့ဒီလိုခုနတယောက်တည်းကိုပါကိုစိတ်ကူးတဲ့စကားပြောနေတာလည်းဘာကြောင့်လို့ဆိုသတိလွတ်နေလို့သတိလွတ်နေတဲ့သူက အခြားသူနဲ့လည်းစကားမပြောကိုယ်စိတ်ကူးတဲ့မှာလည်းမစကားမပြောအဲစကားပြောမယ်ဆိုလို့ရှိရင်စိတ်ကူးနဲ့ပြောတာပဲဖြစ်ဖြစ်တကယ်ပြောတာပဲဖြစ်ဖြစ်အမတန်မှအနှောက်အယှက် ဖြစ်တယ်ကိုယ်အတွက်အမတန်မှကြီးကျယ်တဲ့ရန်သူကြီးပဲအဲတော့စကားမပြောပဲနဲ့အဲနေနိုင်ဖို့ရဆိုတာသတိရှိဖို့လိုတယ်သတိလွတ်နေတဲ့သူတွေစကားတွေပြောနေတယ်စကားတွေပြောနေတဲ့သူမှလည်းပဲသတိတွေလွတ်နေတတ်တယ်ဒါကြောင့်အနောက်ရှက်မဖြစ်ဖို့ရအတွက် တတိရှိဖို့လိုတယ်တိတ်ဆိတ်ငြိမ်သက်မှုဆိုတာတတိမရှိတဲ့ပုံကိုယ်တွေမှာတိတ်ဆိတ်ငြိမ်သက်မှုမရှိဘူးတတိရှိတဲ့ပုံကိုယ်တွေမှာတော့တိတ်ဆိတ်ငြိမ်သက်မှုရှိဒါကြောင့်မိမိတို့မှာတိတ်ဆိတ်ငြိမ်သက်မှုတွေစားတဲ့တောက်တဲ့အခါပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်ပေါ့လေအဲတိတ်ဆိတ်ငြိမ်သက်မှုရှိအောင်တတိရှိဖို့လိုတယ်နောက်ပြီးတော့ပိတ္တဆိုတဲ့တရားကလည်းပဲသူကမြတ်စွာဘုရားကိုရှောက်ပြန်မြတ်စွာဘုရားသိပြီးတော့အံ့ဩစရာကောင်းတာပဲဖျက် မဖြစ်စဘူးထူးဆန်းပါပြီတဲ့သူကအာအောင်ဝမ်းတာပြီးတော့ရှောက်တယ်သစ္စာဘုရားကတတိပဋ္ဌာန်တရား၄ပါးဟောထားပါတယ်အဲဒီပိတ္တဆိုတဲ့တကားဘုရားဘာသာဆိုတော့သူကအကြအမြင်ဘုသူတ္တရှိထားတဲ့လက္ခဏာကိုသူကပေါ်ပြတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီတကားကသူကတတိပဋ္ဌာန်အကျိုး9ပါးကိုသူကပြောပြတယ်သစ္စာဘုရားကိုရှောက်ပြတာပေါ့သစ္စာဘုရားမြတ်စွာဘုရားတတိပဋ္ဌာန်၄ပါးပွားများလို့ရှိရင်တဲ့ နံပါတ်1တဲ့စိတ်တွေဖြူစင်တယ်လို့မြတ်စွာဘုရားဟောထားပါတယ်တဲ့သူဒီနံပါတ်1အကျိုးလည်းမြတ်စွာဘုရားလျှောက်ပြနံပါတ်2တဲ့ဝမ်းနဲ့ဇာတိနဲ့ဂျုံတဲ့အခါမှာဝမ်းမနေရဘူးတဲ့အဲ့ဒီအကျိုးကိုလည်းမြတ်စွာဘုရားအမိရှိထားပါတယ်ဘုရားတဲ့ဝမ်းနဲ့ယုံမကငိုကြွေးဇာတိနဲ့တွေ့ဂျုံတဲ့အခါအဲငိုကြွေးဇာတိနဲ့တွေ့တဲ့အခါတော့လည်းငိုကြွေးမှုပရိဒီဝမဖြစ်ပါဘူးဘုရားအဲ့ဒီအကျိုးကိုလည်းမြတ်စွာဘုရားဟောထားပါတယ်ဘုရားနံပါတ်4ကတော့ စိတ်ဆင်းရဲစရာတွေလောကမှာပေါ်ပါတယ်တဲ့အဲဒီစိတ်ဆင်းရဲစရာတွေနဲ့တွေ့တဲ့အခါတော့လည်းစိတ်မဆင်းရဘူးတဲ့မြတ်စွာဘုရားပဲဟောပါတယ်ဖေရကိုယ်ဆင်းရဲတွေတွေ့ကြုံရတဲ့အခါမှာလည်းပဲကိုယ်ဆင်းရဲကြောင့်ဒုက္ခမရောက်ရဘူးဖေရတဲ့ကိုယ်ဆင်းရဲတွေကိုပယ်ရှားနိုင်တယ်နောက်ပြီးတော့မတရားနိဗ္ဗာန်တရားတွေလည်းရနိုင်တယ်ဆိုပြီးတော့မြတ်စွာဘုရားကတတိပံအကျိုးခုနှစ်မျိုးဟောထားတယ်ဖေရအင်မတန်အားရခြင်းနဲ့ဆရာကောင်းတာပဲဖေရသူကအဲ့ဒီလိုလျှောက်ပြ သူတတိပဌာန်အကျိုးခုနှစ်မျိုးကိုသိတယ်ဆိုတော့ဘုဒ္ဓတရှိတယ်တကာပေါ့လေတရားတွေအထုတ်ကြတယ်တတိပဌာန်တရားတွေယောဂီတွေအထုတ်ကြတယ်ဒီစေမန်ကုံပဏိဒါရမတော်စကရင်တာကြီးမလာပြီးတော့ပြည်တွင်းကလည်းအထုတ်ကြပြီးပကလည်းလာအထုတ်ကြယဟန်နေလည်းအထုတ်ကြသိခါရှင်တွေမျိုးသမီးမျိုးသားတွေစုံလို့ပါပဲအကုန်လားအထုတ်ကြတယ်အဲသာသနာတော်ဝန်ထမ်းပုဂ္ဂိုလ်တွေကတော့တတိပဌာန်ကျိုးခုနှစ်မျိုးဆိုတာလွယ်လွယ်ကူကူသိရှိထားပေမဲ့ သာသနာဝန်ထမ်းမဟုတ်တဲ့တရားဓမ္မတွေရောက်တော့အဲတတိပဋ္ဌာန်အကျိုးတတိပဋ္ဌာန်တရားအားထုတ်နေကြပြီမှာတတိပဋ္ဌာန်အကျိုးအားထုတ်လို့ဘာလို့ရလဲတတိပဋ္ဌာန်အကျိုးဘယ်လောက်ရှိလဲလို့မေးလို့ရှိရင်တော့အဲပြပြရတဲ့သူကနဲခြင်းနဲနေမှာဒါကြောင့်ပိတ္တတကာလိုပဲတတိပဋ္ဌာန်အကျိုးကိုကကိုကိုယ်တိုင်နဲ့သိထားရမယ်အကျိုးကိုသိမှလည်းပဲသူကအကြောင်းတရားဖြစ်တဲ့တတိပဋ္ဌာန်လုပ်ငန်းကိုသူကလှုပ်ချင်တာကိုအကျိုးမသိဘဲနဲ့လည်းပဲ အကျိုးကိုသိရတာသူကပိုးပြီးတော့စိတ်ဝင်စားတာပေါ့ပိုးပြီးတော့လှုပ်ရှင်တဲ့ဆန္ဒတွေလည်းဖြစ်ပိုးပြီးတော့တရားတရားတွေလည်းဖြစ်ဒါကြောင့်အဲ့ဒီအကျိုးခုနှစ်မျိုးကိုကိုကိုယ်တိုင်လည်းသိထားရမယ်ကိုကိုယ်တိုင်လည်းရရှိတဲ့လောက်ရရှိနေတာပါပဲအဲရရှိနေတာပဲဒါပေမဲ့အကျိုးခုနှစ်မျိုးကိုမသိဘူးဆိုရင်သူတစ်ပါးသိကျင်တဲ့ပုဂ္ဂိုလ်တွေမင်းလို့ပြောမပြတတ်ဘူးဆိုရင်လည်းမကောင်းသေးဘူးဒါကြောင့်ပိတ္တရကလို့ဘုသူတ္တရှိထောင်းလည်းလှုပ်ထားမယ်အဲ့ဒီခုနှစ်မျိုးမြတ်စွာဘုရားဟောထားပါတယ်ဗျာအမတန်အာဝဆရာကောင်းတာပဲဗျာ အမတန်မဖြစ်စခုထူးဆန်းပါပြီတော့ဘုရားနဲ့သူကအဲ့လို အာမတရားပေါ့လေပိတ္တဘုရားဘာသာဝင်တခါကလည်းပဲသူကသက်စွာဘုရားကိုရှောက်ပြပိတ္တကသူကဆက်ပြီးတော့ရှောက်ပြတယ်မြတ်စွာဘုရားသက်စွာဘုရားတဲ့တပည့်တော်တို့လူဝတ်ကြောင်နေလဲယဟန်တော်ဒီလူအချိန်ပြည့်တတိပဋ္ဌာန်၄ပါးကိုပွားများအထုတ်ခွင့်မသာလို့ပွားများအမထုတ်နိုင်ကြပြီမဲ့လို့တဲ့တပည့်တော်လူဝတ်ကြောင်နေမှာ ခွင့်ခါတာတဲ့အခါအချိန်ရတိုင်းရတိုင်းရံပန်ရံခါတပည့်တော်တို့လည်းတတိပဋ္ဌာန်တရား၄ပါးကိုပွားများအထောက်ကြပါတယ်ဘုရားတဲ့တပည့်တော်တို့ကိုမူရာတွေတပည့်တော်တို့မှတ်ပါတယ်ဘုရားစိတ်အမူအရာတွေလည်းမှတ်ပါတယ်ဘုရားလူချင်းစိတ်စိတ်ပြည့်စိတ်စိတ်ညစ်စိတ်ကြီးညိုစိတ်စတဲ့အကုန်လုံးစိတ်အမူအရာတွေပေါ်လာပြီဆိုရင်အဲ့ဒါတွေလည်းတပည့်တော်တို့မှတ်ကြပါတယ်ဘုရားခန္ဓာကိုယ်ရဲ့မှာကောင်းတဲ့ခံစားမှုတွေမကောင်းတဲ့ခံစားမှုတွေလျက်လက်ခံစားမှုတွေဒါတွေပေါ်လာရင်လည်းတပည့်တော်တို့မလွတ်အောင်မှတ်ကြပါတယ်ဘုရား မြင်နာကြတာနာနာစတဲ့သဘောအာယုန်တွေပေါ်လာလို့ရှင်လည်းတပည့်တော်မှတ်ကြပါနဲ့ဘုရားတဲ့ယောဂီမှတ်တယ်လို့ပါပဲအဲဒီလိုမှတ်တဲ့အခါမှာဘုရားတဲ့တပည့်တော်တို့ကအတ္တပိတံပဇာနောတတိမာတဲ့တပည့်တော်တို့မစွမ်းအင်၃မျိုးတပည့်တော်တို့ရှိပြီးတော့မှတ်ကြပါတယ်မှတ်ကြတဲ့အခါမှာဘာလဲဆိုတော့ကြိုးစားအထုတ်မှုဝရိယတပည့်တော်တို့ရှိပါတယ်ဘုရားနောက်ပြီးတော့မှတ်ရတဲ့အာယုံပေါ်မှာမိမိရဲ့စိတ်ကလေးမှတ် အဲမှတ်တဲ့သတိလေးဖြစ်သွားအောင်ဒီလိုလဲတပြည့်တို့မှတ်ကြပါလေအေးမှတ်နိုင်တဲ့မှတ်ရတဲ့အာဝဏီကိုမှတ်နိုင်တယ်ဒီလိုစွမ်းရည်လဲတပြည့်တို့ရှိကြပါလေဖေရဒါလည်းမကသေးဘူးတဲ့တပည့်တော်တို့မှတ်ကြတဲ့အခါမှာမှတ်ရတဲ့အာယုံရဲ့အမှန်တဘာဝလေးတွေတောင်းတာတင်းတာပူတာအေးတာပေါ်တာလေးတာစသည်ဒီလိုအာယုံတဘာဝလေးတွေကိုလည်းတပည့်တော်တို့တဲ့ကွဲကွဲပြားပြားထင်းထင်းရှားရှားမြင်အောင်သိအောင်တပည့်တော်တို့မှတ်ကြပါတယ်ဖျားတဲ့အဲ့ဒီလို အကြီးချင်း၃မျိုးဝရိယရဲ့တတိရဲ့ပညာရဲ့အဲ့ဒီအကြီးချင်း၃မျိုးလက်ကင်ထားပြီးတော့တပည့်တော်တို့မှတ်ကြပါတယ်မှတ်တဲ့အခါတော့ဘာတွေ့ရတော့ဆိုတော့တပည့်တော်တွေ့ရတယ်တဲ့ဝိနည်းလောကီအဘိဓါဒေါမနတန်အဘိဓါဆိုတာကောင်းတဲ့အာယုံလေးတွေတွေ့တဲ့အခါမှာဆိုလို့ရှိရင်သာယာတက်မဲ့သဘောကျတဲ့လောဘဒေါမနတဆိုတာမကောင်းတဲ့အာယုံလေးတွေတွေ့ရတဲ့အခါမှာစိတ်ပြက်တာစိတ်ညစ်တာစိတ်ကြကြတာစိတ်ဆူတာ စသည်အဲ့ဒီလိုတဲ့ဒေါသတွေ ပယ်ရှားပါတယ်ဘုရားတဲ့ဖြစ်ခွင့်မသားပါဘူးဘုရားတပည့်တို့မှတ်နေတဲ့အခါမှာဆိုရင်လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးဘုရားအဲ့ဒီလိုတပည့်တော်တို့လူဝတ်ကြောင်နေတယ်မှတ်ကြပါတယ်အဲ့ဒီလိုပိတ္တဆိုတာတကားလျှောက်တော့သူတို့ခေတ်ကလူတွေအခုဗမာနိုင်ငံမှာယဟန်နေလဲအာထုတ်ကြအမျိုးသားအမျိုးသမီးတွေလဲအာထုတ်ကြအဲ့ဒီလိုဒီခုဗမာပြည်ကတရားထုတ်ကြတဲ့ပုဂ္ဂိုလ်တွေယဟန်နေလဲသာသနာဝန်ထမ်းနေလဲပါတာပဲ အဲသာသနာတော်ကိုပစ္စည်းလေးပါးနဲ့ထောက်ပံ့နေကြတဲ့တရားဓမ္မတွေလည်းလာပြီးတော့အားထုတ်ကြဒီလိုနေမှာပါပဲအဲ့ဒီဖះလက်ထက်ကပိတ္တာတကလျှောက်တဲ့စကားကိုကြည်ချင်းအားဖြင့်ဖះလက်ထက်ကပုဂ္ဂိုလ်လေးလည်းဒီလိုပဲတရက်ပို့ပြီးတော့သူတို့ကတော့အားထုတ်ကြအားထုတ်ကြပါလိမ့်မယ်အဲ့ဒီလိုဖះလက်ထက်ကလူ့အကြောင်းနေလည်းပဲတတိပဋ္ဌာန်တရား၄ပါးကိုကြိုးကြိုးစားစားပွားများအားထုတ်တဲ့အကြောင်းမြတ်စွာဘုရားကိုအဲ့ဒီပိတ္တာတကကလျှောက်ပြတယ်အဲ့ဒီလိုလျှောက်ပြီးတော့ တဏ္ဍကာကမြတ်စွာဘုရားကိုဆက်ပြီးတော့သူကလျှောက်ပြန်တယ်မြတ်စွာဘုရားတဲ့မြတ်စွာဘုရားကအမတန်မှအာဝတ်စရာကောင်းတာပဲတဲ့မြတ်စွာဘုရားဒီအမတန်မှကိုယ်ကောက်ကြအမတန်မှလှက်ပတ်ကြအမတန်မှကောက်ကြကြတဲ့လူလူသားတွေကိုလူသားတွေရဲ့အခြေအနေကိုသိပြီးတော့မြတ်စွာဘုရားကဒါကတော့စီးပွားဖြစ်နိုင်တယ်ကောင်းကျိုးဖြစ်နိုင်တဲ့အကျင့်ပဲဒါကတော့စီးပွားမဖြစ်နိုင်တဲ့အကောင်းကျိုးမဖြစ်နိုင်တဲ့အကျင့်ပဲလို့မြတ်စွာဘုရားက ကြကြနနာခွဲခြားသိပြီးတော့တဲ့လိမ္မာယဉ်ကြည်အောင်ဆုံးမနိုင်ပါပြီလေလောကတ attva တွေဟာ လူတွေရဲ့သဘောတဘာဝကအမတန်မှသူက ရှုပ်ထွေးတယ်တဲ့တိရစ္ဆာန်တွေရဲ့သဘာဝကတော့အမတန်မှပေါ်လွင်နေတိရစ္ဆာန်တွေဆိုတော့သူတို့မကြိုက်ရင်မကြိုက်တယ်လို့ပဲသူတို့ကသူတို့ရဲ့ကောက်ကျင်မှုတွေသူတို့ရဲ့အဲသူတို့မကြိုက်ရင်မကြိုက်တယ်လို့ပဲသူတို့ကျင်ကြီးသွားရင်လည်းသွားလိုက်တာကျင်ငယ်သွားရင်လည်းသွားလိုက်တာပဲသူတို့ ရှင်သူတို့အရှင်သခင်အပေါ်မှာသူတို့ကိုယ်ကောက်မယ်လိန်ညာရှင်ရှင်သခင်အပေါ်မှာလိန်ညာမယ်ဆိုပြီးတော့ဒီလိုမကောင်းတဲ့အကြံတွေလည်းသူတို့မဖြစ်ဘူးတဲ့တိရစ္ဆာန်တွေပေါ်လွင်ပါတယ်တဲ့သူတို့ရဲ့ကောင်းတာတွေမကောင်းတာတွေသူတို့ရဲ့သဘောထားအမှန်ပေါ်လွင်ထင်ရှားတယ်တဲ့မကောင်းရင်မကောင်းတာဆိုလို့ရှိရင်မကြိုက်လို့ရှိရင်မကြိုက်တယ်လို့လုပ်လိုက်တာကြိုက်ရင်လည်းကြိုက်တယ်လို့ပဲသူတို့ကကိုယ်ကောက်ဖုံးကွယ်ပြီးတော့မလုပ်ဘူးလူတွေကတော့မဟုတ်ဘူးတဲ့လူတွေကတော့တမျိုးပဲဖျားတယ် သူကဆင်တင်းဆိုတော့သူကဆင်အကြောင်းသိတာကိုဆင်အကြောင်းသိတော့တရိစ္ဆာန်ဒီအလုံးကိုလည်းသူကအဲ့လိုသုံးသပ်ပါတယ်။နောက်သူ့မှာလည်းပဲတဲ့အစီကံကျွန်ဒီအမုတ်အလုသမားတွေအခိုင်းအစီတွေရှိပါတယ်တဲ့။သူအဲ့ဟာတွေကိုထည့်ပြောတယ်ထည့်ပြောပြီးတော့လူတွေကအမတန်မှသူကအတိရခက်တယ်ဖရာတဲ့။ပြောတော့တစ်မျိုးစိတ်ထဲကတစ်မျိုးတဲ့လှုပ်တော့တစ်မျိုးစိတ်ထဲကတစ်မျိုးကိုယ်ရကိုယ်ရတော့တစ်မျိုးတဲ့။ အဲမျက်မှောက်ရောက်တော့တမျိုးတဲ့မျက်ကိုရှိရောက်တော့တမျိုးတဲ့သူတွေကအမျိုးမျိုးပဲဗျာတဲ့အမတမ်းမှရှုပ်ထွေးပါတယ်လူလောကကြီးတဲ့အဲ့ဒီလိုရှုပ်ထွေးကောက်ကျင်နေတဲ့လူသားတွေရဲ့စိတ်ကိုအရှင်ဖျားဖြောက်မအောင်လုပ်ပေးနိုင်တာအမတန်တော်တာပဲဗျာအမတန်ကြည်နတ်စရာ ကောင်းတာပဲဗျာတဲ့ရှင်ဖျားရဲ့အဲ့ဒီလိုဆုံးမတဲ့တရားတွေကအမတန်ကြည်နတ်စရာကောင်းတာပဲလို့သူကအဲ့ဒီလိုပြောပြပါတယ်ဟုတ်ပါတယ်ဟင်လောကမှာ ကောက်ကျင်မှုတွေများနေကြတာဘာကြောင့်လို့ဆိုတော့ဟောဒီတတိပဋ္ဌာန်တရားအမထုတ်ရလို့တတိပဋ္ဌာန်တရားအထုတ်လို့စိတ်တ ानु ပဒနာပါတယ်တတိပဋ္ဌာန်၄ပါးထဲမှာစိတ်တ ानु ပဒနာမှတ်လိုက်ရင်ကောက်ကျင်တဲ့စိတ်လေးပေါ်လာလို့ချင်းကောက်ကျင်မှန်သူသိတယ်အဲကောက်ကျင်တယ်ကောက်ကျင်တယ်ညာမယ်ဆိုလို့ရင်ညာမယ်ညာမယ်အကျံပေါ်လို့ရှင်လည်းအဲ့ဒီအကျံကိုမှတ်တယ်သူသိတာကိုသိတဲ့ကောက်တော့အဲ့ဒီကောက်ကျင်တဲ့စိတ်ထားတွေညာမဲ့အကျံတွေမပေါ်လာတော့ဘောတတိယအနိုင်အပေါ်စီးရပြီးတော့ အဲ့လိုကောက်ကျစ်တဲ့စိတ်ထားတွေပါပြောင်းပြီးတော့သူကတတိတမာရီတွေအားကောင်းလာလေးလေးအင်းသူကဖြောင့်မတ်လေးလေးပဲကောက်ကျစ်နေသေးလို့ရှိရင်မိမိမှာတတိတမာရီတွေအားနဲ့နေသေးတယ်ညံနေအားနဲ့နေသေးတယ်အဲဥရိယပြညာအနုပိုင်းရောက်လာပြီဆိုလို့ရင်ခာယုစုကတစိတ်တုစုကတတဲ့စိတ်ကလည်းဖြောင့်မတ်လာပြီး ခန္ဓာကိုယ်ပြုမှုတွေလည်းအကုန်ဖြောင်းဖြောင်းမမဖြူဖြူဆိုရင်ရိုးသားသားပဲအကုန်ဘုံဘုံရှင်းရှင်းပဲသူ့မှာလိန်စရာဝက်စရာကိုယ်စရာကောက်စရာမရှိတော့ဒါဘာကြောင့်လဲဆိုတော့တတိတမာရီအားကောင်းလာတရားတရားတွေလည်းဖြစ်လာယုံကြည်လာအကိုယ်ကောက်တွေမရှိတော့ဘူးညစ်ကြေးတွေမရှိတော့ဘူးအဲတရားတွေအားကောင်းလာပြီဆိုလို့ရင်အားကောင်းလာတဲ့အလျောက်သူကဖြောက်မှတ်လာတာပဲဖြူစင်းလာတော့စိတ်ဓာတ်တွေမြင်မလာတာပဲ ဒါကြောင့်မြတ်စွာဘုရားကိုသူကအမတန်မှမြတ်စွာဘုရားဆုံးမတဲ့ဆုံးမနည်းတွေကကောင်းပါပဲပိတ္တရကရှောက်အဲဒီလိုရှောက်တော့မြတ်စွာဘုရားလည်းပဲပြန်မိန်တယ်ဟုတ်တယ်ပိတ္တသင်ပြောတာနေဟုတ်တာပဲလို့မြတ်စွာဘုရားမိန်ပြီးတော့ပုဂ္ဂိုလ်လေးမျိုးမြတ်စွာဘုရားကဟောမယ်အကျေဟောမယ်ဆိုမြတ်စွာဘုရားပုဂ္ဂိုလ်လေးမျိုးရဲ့ခေါင်းစဉ်လေးတွေပြောပြတယ်၄ယောက်ရဲ့ခေါင်းစဉ်လေးလောက်ပဲပြောပြတယ်အချင်းလေးပဲပြောပြတယ် ပြောပြပြီးတဲ့အခါတော့မြတ်စွာဘုရားတပည့်တော်ကိစ္စတွေမြတ်ပါတယ်ဘုရားတပည့်တော်ခွင့်ပြုပါအောင်တပည့်တော်အိမ်ပြန်အောင်မဘုရားဆိုပြီးတော့ထပြန်သွားတယ်ဘုရားဟောမယ်ဟာမဟောလိုက်ရဘုရားလည်းတားလို့လည်းမဖြစ်ဘူးလေနေဦးငါဦးမင်းငါပြီးဟောပြီးမှနာလို့အဲ့ဒီလိုပြောလို့လည်းမဖြစ်ဘူးသူကိစ္စနဲ့သူဆိုတော့သူကိစ္စနဲ့သူရှိနေရတော့နာပါဆိုတော့လည်းအာနာလို့နာလဲသူတရားစိတ်ဝင်စားခြင်းမဝင်စားတော့ပြန်သွားရောပြန်သွားတဲ့ကမြတ်စွာဘုရားအမင်းရှိတယ်ယဟန်တွေကိုမင်းရှိတယ်ယဟန်တို့အဲ့ဒီပိတ္တာတကယ်ပညာရှိပဲတဲ့ သူသာငါဘုရားဟောတဲ့တရားကိုပြီးအောင်ဆက်နာလိုက်မယ်ဆိုလို့ရှိရင်တော့သူကသောတာပန်ဖြစ်မှာတဲ့သောတာပန်ဖြစ်လောက်သူပါရမီကံပါခဲ့တယ်တဲ့အကြောင်းကံပါခဲ့တယ်အဲအခုတရားမနာလိုက်ရတဲ့အတွက်တရားပြီးအောင်မနာလိုက်ရတဲ့အတွက်သူသောတာပန်မဖြစ်တော့ဘူးတဲ့အဖြစ်ဆုံးရှုံးသွားပြီတဲ့အဲ့ဒီနေရာမှာတရားသူရဖို့ရာအတွက်အကြောင်းနှစ်ပါးကိုပြောပြထားတယ်။ဒါလဲဆိုတော့တရားသူ မရနိုင်ခြင်းရဲ့အကြောင်းတရားပေါ့လေမရနိုင်ခြင်းရဲ့အကြောင်းတရားဘာလဲဆိုတော့ကိရိယာအာနိတဲ့တရားနာတဲ့ပုဂ္ဂိုလ်ကလည်းတရားပြီးအောင်နာရမယ်အဲအဲ့ဒီလိုမနာဘူးဆိုရင်ကိရိယာအာနိကိုလို့ရမယ်တရားနာသူလို့ရမယ်ဟောတရားချွတ်ယွင်းသွားတယ်တခါဆရာသမားကလည်းပဲဟောပြတဲ့ပုဂ္ဂိုလ်ကလည်းပဲဟောပြရတဲ့ဟောပြတာပေါ့လေတရားကိုပြည့်စုံအောင်ဟောပြအဲဟောပြတဲ့ဟောတရားမချွတ်ယွင်းရဘူး အချွေးလို့ရှိရင်လည်းပဲတရားမရနိုင်ဘူးတရားသူမရနိုင်ဘူးနောက်တစ်မျိုးကတော့သူကပါပမိတ္တတာတဲ့မိတ်ဆွေညံ့တဲ့မိတ်ဆွေမကောင်းတဲ့ပေါင်းလို့ရှင်လည်းပဲရနိုင်ရင်သားနဲ့တရားသူရနိုင်ရင်သားနဲ့တရားသူမရဘူးတဲ့အဲဒီမှာကိရိယာဟာနိဆိုတာကတရားပြီးဆုံးအောင်နာရမယ်ဟောတဲ့ပုဂ္ဂိုလ်ကလည်းပဲပြီးဆုံးအောင်ဟောရမယ်အဲတရားနာတဲ့ပုဂ္ဂိုလ်ကလည်းပဲတရားပြီးဆုံးအောင်နာရမယ်နာယုံနဲ့မပြီးသေးဘူးကျင့်လဲကျင့်ရမယ်ကျင့်ုံနဲ့လည်းမပြီးသေးဘူး မပြည့်မစုံကျင့်လို့ရှိရင်လည်းမဟုတ်သေးဘူးတဲ့နည်းနည်းပါးပါးလောက်ပဲကျင့်တယ်ဆိုရင်လည်းမဟုတ်သေးဘူးပြည့်ပြည့်စုံစုံကျင့်ရမယ်တဲ့ဟောတဲ့ပုဂ္ဂိုလ်ကလည်းပြည့်ပြည့်စုံစုံဟောကျင့်တဲ့ပုဂ္ဂိုလ်ကနားတဲ့ပုဂ္ဂိုလ်ကလည်းပဲပြီးဝနာအာထုတ်ပြီးတဲ့အာထုတ်တဲ့ကာမလည်းပြီးပြီးဝဝအာထုတ်တစွန်းတစတပိုင်းတစမပြည့်မစုံအာမထုတ်နဲ့ပြည့်ပြည့်စုံစုံအာထုတ်တဲ့အဲ့ဒီလိုဆိုရင်တဲ့တရားဥရမယ်တဲ့နောက်ပြီးတော့မိညာနဲ့လည်းမပေါင်းတဲ့ဇာတတသောတာပန်ဖြစ်ဖို့အကြောင်းပါတာပဲဒါပေမဲ့လို့အဖကိုတတ်မိတဲ့ကံကျွလွန်မိလို့ သူဟာတော့တာမှမဖြစ်နိုင်တဲ့အခြေအနေဆက်ရောက်သွားတယ်တပတ်ကြောင့်တော့တဲ့မိတ်ဆွေညံ့ဖြစ်တဲ့ဒေဝရကိုပေါင်းသိမ့်မိတဲ့အတွက်ဒေဝရရဲ့ညွန်ကြားချက်တွေလိုက်နာလို့သူ့ဖေကိုတတ်မိလို့သူဟာတောတာပတ္တိမဲ့ဖို့နဲ့လည်းပဲဆုံးရှုံးသွားတယ်တဲ့အဲ့ဒါဘာကြောင့်လဲဆိုလို့ရှိရင်မိတ်ဆွေညံ့နဲ့ပေါင်းမိလို့တဲ့အဲ့တော့ယောဂီတို့ကတော့တရားဟောတဲ့ဆရာတော်ဘုရားတွေကလည်းပဲတရားကိုပြည့်စုံအောင်ဟောတယ်မိမိတို့နားတဲ့ပုဂ္ဂိုလ်တွေကလည်းပဲခုနပိတ္တလို့ထပ်ပြီးပြန်တဲ့ယောဂီလက်ရှိမှာမဟုတ်ပါဘူး အဲထပြီးမပြန်လို့အဲပြည့်စုံအောင်နားပေးမယ်လို့အာထုတ်တဲ့အခါမှာတော့တစ်စိတ်တစ်ပိုင်းမှာအာထုတ်တယ်ပေါ့ပေါ့ရော့ရော့အာထုတ်တယ်ဆိုရင်လည်းမပြည့်စုံနိုင်သေးဘူးပြည့်ပြည့်စုံစုံအာထုတ်တင်းတင်းရင်ကျိုးကျိုးဆဆအာထုတ်မိတ်ဆွေညံ့နေလည်းလည်းမပေါင်းနဲ့အဲ့ဒီလိုဆိုရင်တော့ယောဂီတွေလည်းကိုရကျင်တဲ့တရားတွေရပြီးတော့အဲကိုယ့်ရဲ့အလိုဆန္ဒတွေကိုလာခြင်းရဲ့ရည်ရွယ်ချက်တွေပြည့်စုံသွားလိမ့်မယ်အဲ့ဒီလိုပြည့်စုံတဲ့အထိအသီးသီးကြိုးစားပြီးတော့အာထုတ်နိုင်ကြပါစေ။